ကပောက်ကျမ်းအခန်းကြီး1အငယ်1မှ9အစအဦး၌ဘုရားသခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏မြေကြီးသည် အစင်းတရံမရှိလွတ်လပ်လဟာဖြစ်၏နည်းနည်းရာရက်ကိုမှောင်မိုက်ဖုံးလွှမ်း၍ဘုရားသခင်၏ဝိညာဉ်တော်သည် ရေမျက်နှာပြင်ပေါ်မှလှုပ်ရှားတော်မူ၏ဘုရားသခင်ကလည်း အလင်းဖြစ်စေဟုအမိန့်တော်ရှိ၍အလင်းဖြစ်လေ၏။ထိုအလင်းကောင်းသည်ကိုဘုရားသခင်မြင်၍အလင်းနှင့်မှောင်မိုက်ကိုပိုင်းခြားခွဲထားတော်မူ၏။အလင်းကိုနေ့ဟူသောအမည်ဖြင့်၎င်း၊မှောင်မိုက်ကိုညဉ့်ဟူသောအမည်ဖြင့်၎င်းခေါ်ဝေါ်သမုတ်တော်မူ၍၊ညဦးနှင့်နံနက်သည်ပဌမနေ့ရက်ဖြစ်လေ၏ အငယ်6မှ8တပံဘုရားသခင်ကရေအလယ်၌မိုးမျက်နှာကျက်ဖြစ်စေရေနှင့်ရေချင်းခြားနာစေဟု အမိန်တော်ရှိသဖြင့်မိုးမျက်နှာကျက်ကိုဘုရားသခင်ဖန်ဆင်းတော်မူ၍မိုးမျက်နှာကျက်အောက်၌ရှိသောရေနှင့်မိုးမျက်နှာကျက် အပေါ်၌ရှိသောရေကို ပိုင်းခြားတော်မူသည့်အတိုင်းဖြစ်လေ၏မိုးမျက်နှာကျက်ကိုလည်း မိုးကောင်းကင်ဟူသောအမည်ဖြင့်ဘုရားသခင်ခေါ်ဝေါ်သမုတ်တော်မူ၍ညဦးနှင့်နံနက်သည်ဒုတိယနေ့ရက်ဖြစ်လေ၏။9တဖန်ဘုရားသခင်က၊မိုဃ်းကောင်းကင်အောက်၌ရှိသောရေစုဝေးစေ၊ကုန်းပေါ်စေဟု အမိန့်တော်ရှိသည်အတိုင်းဖြစ်လေ၏။ကုန်းကိုမြေဟူသောအမည်ဖြင့်၎င်း၊ရေစုဝေးရာကို ပင်လယ်ဟူသောအမည်ဖြင့်၎င်း၊ဘုရားသခင်ခေါ်ဝေါ်သမုတ်တော်မူ၍၊ထိုအမှုအရာကောင်းသည်ကိုဘုရားသခင်မြင်တော်မူ၏။တဖန်ဘုရားသခင်က၊မြေသည်မြက်ပင်ကို၎င်း၊စပါးသီးကိုဖြစ်စေသောစပါးပင်ကို၎င်း၊မြေပေါ်မှာမျိုးစေ့ပါလျက်၊သစ်သီးမျိုးကို ဖြစ်စေသောသစ်ပင်ကို၎င်းပေါက်စေဟု အမိန့်တော်ရှိသည်အတိုင်းဖြစ်လေ၏ မြေသည်မြက်ပင်ကို၎င်း၊စပါးသီးမျိုးကိုဖြစ်စေသော စပါးပင်ကို၎င်း၊မိမိ၌မျိုးစေ့ပါလျက်၊သစ်သီးမျိုးကိုဖြစ်စေသောသစ်ပင်ကို၎င်းပေါက်စေ၏။ထိုအမှုအရာကောင်းသည်ကိုဘုရားသခင်မြင်တော်မူ၍၊ညဦးနှင့်နံနက်သည်တတိယနေ့ရက်ဖြစ်လေ၏။တဖန်ဘုရားသခင်က၊နေ့နှင့်ညဉ့်ကို ပိုင်းခြားစေခြင်းငှါမိုဃ်းကောင်းကင်မျက်နှာကြက်၌ အလင်းအိမ်တည်စေနမိတ်လက္ခဏာချင်းချက်သောအချိန်နေ့ရက်အပိုင်းခြားနှစ်အပိုင်းခြားဖို့ဖြစ်စေမိုးကောင်းကင်မျက်နှာကျက်၌တည်၍မြေကြီးလင်းစရာအလင်းအိမ်ဖြစ်စေဟု အမိန်တော်ရှိသည့်အတိုင်းဖြစ်လေ၏အငယ်16မှ19ထိုတို့ဖျားသခင်သည်အလင်းအိမ်ကြီးနှလုံးတည်ဟုသော နေကို အုပ်ဆိုးရသော အကြီးတလုံး၊ညင့်ကိုအုပ်စိုးရသော အငယ်တလုံးနှင့်တကွကြယ်များတို့ကိုဖန်ဆင်းတော်မူပြီးလျှင်၊မြေကြီး၌လင်းစေခြင်းငှါ၎င်း၊နေ့နှင့်ညဉ့်ကိုအုပ်စိုး၍အလင်းနှင့်မှောင်မိုက်ကို ပိုင်းခြားစေခြင်းငှါ၎င်း၊မိုဃ်းကောင်းကင်မျက်နှာကြက်၌ဘုရားသခင်ထားတော်မူ၏။ထိုအမှုအရာကောင်းသည်ကိုဘုရားသခင်မြင်တော်မူ၍၊ညဦးနှင့်နံနက်သည်စတုတ္ထနေ့ရက် ဖြစ်လေ၏အငယ်20မှ23တဖန်ဖျားသခင်ကအသက်ရှင်၍လှုပ်ရှားတတ်သောတရိษံတို့ကိုရည်သည်များပြားစွာမွေးဖွားစေငှက်တို့လည်းမြေပေါ်မိုးကောင်းကင် မျက်နှာချက်ပြင်ဝယ်ပြန်စေဟု အမိန်တော်ရှိ၏ထိုတို့လျင်ရည်သည်တရိษံအမျိုးအလိုက်များပြားစွာမွေးဖွား၍ ငါးကြီးအစရှိသောအသက်ရှင်၍လှုပ်ရှားတတ်သောတိရစ္ဆာန်အပေါင်းတို့ကို၎င်း၊ပျံတတ်သောငှက်မျိုးအပေါင်းတို့ကို၎င်း၊ဘုရားသခင်ဖန်ဆင်း၍ထိုအမှုအရာကောင်းသည်ကို မြင်တော်မူ၏။ဘုရားသခင်ကလည်း၊များပြားစွာမွေးဘွားကြလော့။ပင်လယ်ရေများကို ပြည့်စေကြလော့။ငှက်တို့လည်းမြေပေါ်၌များပြားစေသတည်းဟု ထိုတိရစ္ဆာန်တို့ကို ကောင်းကြီးပေးတော်မူ၍ညဦးနှင့်နာနက်သည်ပြင်စမနေ့ရက်ဖြစ်လေ၏အငယ်24မှ28တပံဖျားသခင်က မြေသည်အသက်ရှင်သောတရဝမျိုးဒီဟုသောသားရင်တို့ကို၎င်းတောတတ်သောတရိษံတို့ကို၎င်းသားရဲမျိုးတို့ကို၎င်းငွေဖွားစေဟု အမိန်တော်ရှိသည့်အတိုင်းဖြစ်လေ၏ထိုတို့ဖျားသခင်သည်သားရဲမျိုး သားယဉ်မျိုး၊မြေပေါ်မှာတွားတတ်သောတိရစ္ဆာန်မျိုးအပေါင်းတို့ကိုဖန်ဆင်း၍ထိုအမှုအရာကောင်းသည်ကို မြင်တော်မူ၏။တဖန်ဘုရားသခင်က၊ငါတို့ပုံသဏ္ဌာန်နှင့်တညီသဏ္ဌာန်တည်းလူကိုဖန်ဆင်းကြစို့။သူသည်ပင်လယ်ငါးတို့ကို၎င်း၊မိုဃ်းကောင်းကင်ငှက်တို့ကို၎င်း၊သားယဉ်တို့ကို၎င်း၊မြေတပြင်လုံးနှင့်တကွမြေပေါ်မှာတွားတတ်သော ၊တိရစ္ဆာန်အပေါင်းတို့ကို၎င်း၊အုပ်စိုးစေဟု အမိန့်တော်ရှိ၏။ထိုသို့ဘုရားသခင်သည်မိမိပုံသဏ္ဌာန်နှင့်အညီလူကိုဖန်ဆင်းတော်မူ၏။ဘုရားသခင်၏ပုံသဏ္ဌာန်တော်နှင့်အညီလူယောက်ျား၊လူမိန်းမကိုဖန်ဆင်းပြီးလျှင်၊အချင်းတို့၊များပြားစွာမွေးဘွားကြလော့။မြေကြီးကိုပြည့်စေ၍နိုင်ကြလော့။ပင်လယ်ငါးတို့ကို၎င်း၊မိုဃ်းကောင်းကင်ငှက်တို့ကို၎င်း၊အသက်ရှင်၍ မြေပေါ်မှာလှုပ်ရှားတတ်သောတိရစ္ဆာန်အပေါင်းတို့ကို၎င်း၊အုပ်စိုးကြလော့ဟု မိန့်တော်မူ၍၊သူတို့ကိုကောင်းကြီးပေးတော်မူ၏။29ဘုရားသခင်ကလည်း၊ကြည့်ရှုလော့။မြေတပြင်လုံး၌စပါးသီးကို ဖြစ်စေသောစပါးပင် အမျိုးမျိုးတို့ကို၎င်း၊မျိုးစေ့ကို ဖြစ်စေသောအသီးနှင့်ပြည့်စုံသောသစ်ပင်အမျိုးမျိုးတို့ကို၎င်း င်တို့စားစရာဘို့ငါပေး၏။မြေသား၊မိုဃ်းကောင်းကင်ငှက်၊အသက်ရှင်၍မြေပေါ်မှာတွားတတ်သောတိရစ္ဆာန်မျိုးအပေါင်းတို့စားစရာဘို့မြက်ပင်အမျိုးမျိုးတို့ကိုငါပေးမည်ဟု မိန့်တော်မူသည်အတိုင်းဖြစ်လေ၏။ဘုရားသခင်သည်မိမိဖန်ဆင်းသမျှသောအရာတို့ကိုကြည့်ရှုလျှင်၊အလွန်ကောင်းသည်ကို မြင်တော်မူ၍၊ညဦးနှင့်နံနက်သည်ဆဋ္ဌမနေ့ရက်ဖြစ်လေ၏။ အခန်းကြီးနှစ်အငယ်1မှ3ထိုသို့ကောင်းကင်မြေကြီးနှင့်တကွခတ်သိမ်းသောတစားတို့ကိုပြီးစီးလျက်ရှိကြ၏တတ္တမနေ့ရက်ရောက်လျင်ဘုရားသခင်သည်ဖန်ဆင်းသောအမှုကို လက်ဆက်တတ်တော်မူခဲ့ပြီးသည်ဖြစ်၍ဖန်ဆင်းသမျှသော အမှုရာတို့သည်ပြီးစီးပြီးမှထိုတတ္တမနေ့၌ငြိမ်ဝတ်စွာ နေတော်မူ၏ ထိုသတ္တမနေ့ကိုဘုရားသခင်သည် ကောင်းကြီးပေး၍သန့်ရှင်းစေတော်မူ၏။အကြောင်းမူကား၊ဖန်ဆင်းပြုပြင်တော်မူသောအမှုအရာအလုံးစုံတို့သည်ပြီးစီးသောကြောင့်၊ထိုနေ့ရက်၌ငြိမ်ဝပ်စွာ နေတော်မူ၏။ဤအကြောင်းအရာကား၊ထာဝရအရှင်ဘုရားသခင်သည် ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောနေ့၊ဖန်ဆင်းရာကာလ၌ ၊ကောင်းကင်နှင့်မြေကြီး၏မူလအတ္ထုပ္ပတ္တိပေတည်း။မြေ၌လယ်ယာပျိုးပင်မပေါက်မှီ၊လယ်ယာ၌စပါးပင်မကြီးပွါးမှီ၊အပင်ရှိသမျှတို့ကိုဖန်ဆင်းတော်မူ၏။ထိုအခါထာဝရအရှင်ဘုရားသခင်သည်မြေပေါ်၌မိုဃ်းကိုရွာစေတော်မမူသေး။မြေ၌လုပ်သောလူလည်းမရှိသေးသည်ဖြစ်၍၊မြေမှအခိုးအငွေ့ထွက်သဖြင့်မြေတပြင်လုံးကို စိုးစေလေ၏။ထိုနောက်ထာဝရအရှင်ဘုရားသခင်သည်မြေမှုန့်ဖြင့်လူကိုဖန်ဆင်း၍သူ၏နှာခေါင်းထဲသို့ဇီဝအသက်ကိုမှုတ်တော်မူလျှင်လူသည်အသက်ရှင်သောတတဝါဖြစ်လေ၏အငယ်ရှိမှဆလီထာဝရရှင်ဘုရားသခင်သည်လည်းအရှိမျက်နာအေဒင်အရ၌ဥယင်ကိုစိုက်ပျိုးပြီးလျှင်ဖန်ဆင်းတော်မူသောလူကို ထိုဥယျာဉ်၌နေရာချတော်မူ၏။ထိုမြေထဲကအဆင်းလှ၍စားဘွယ်ကောင်းသောအပင်အမျိုးမျိုးကိုထာဝရအရှင်ဘုရားသခင်ပေါက်စေတော်မူ၏။ထိုဥယျာဉ်အလယ်၌အသက်ပင်လည်းရှိ၏။ကောင်းမကောင်းကိုသိကျွမ်းရာအပင်လည်းရှိ၏။ထိုဥယျာဉ်ကိုစိုစေလိုသောငှါ၊မြစ်တမြစ်သည်ဧဒင်အရပ်ထဲကစီးထွက်သဖြင့်၊ဥယျာဉ်ပြင်မှာ လေးဖြာကွဲ၍မြစ်မလေးသွယ်ဖြစ်လေ၏။ပဌမမြစ်ကားဖိရှုန်အမည်ရှိ၏။ထိုမြစ်သည်ရွှေရှိသော ဟာဝိလပြည်နားတရှောက်လုံးကိုစီးသွားလေ၏။ထိုပြည်မှဖြစ်သောရွှေသည် ကောင်းလှ၏။ဗဓေလသစ်စေးနှင့်ရှဟံကျောက်လည်းရှိ၏။ဒုတိယမြစ်ကားဂိဟုန်အမည်ရှိ၏။ထိုမြစ်သည် ကုရှပြည်နားတရှောက်လုံးကို စီးသွားလေ၏။တတိယမြစ်ကားဟိဒကေလအမည်ရှိ၏။ထိုမြစ်သည်အာရှုရိတိုင်းအရှေ့သို့စီးသွားလေ၏။စတုတ္ထမြစ်ကားဥဖရတ်အမည်ရှိ၏။ထိုအခါထာဝရအရှင်ဘုရားသခင်သည် လူကိုယူ၍ဧဒင်ဥယျာဉ်ကို ပြုစုစောင့်နေစေခြင်းငှါ ထားတော်မူ၏။ထာဝရအရှင်ဘုရားသခင်ကလည်းကောင်းမကောင်းကိုတိကျွမ်းရန်အပင်မှတပါ ထိုဥယျာဉ်၌ရှိသမျှသော အပင်တို့၏အသီးကိုတင်သည်စားရသော အခွင့်ရှိ၏ထိုအပင်၏အသီးကိုကားမစားရစားသောနေ့တွင်ဧကံအမှန်တရားမည်ဟု လူကို ပြညတ်ထားတော်မူ၏ထာဝရရှင်ဘုရားသခင်ကလည်းယောက်ျားသည်တယောက်တည်းမနေကောင်း သူနှင့်တော်သော အထောက်အမကိုသူ့ဘို့ငါလုပ်ဦးမည်ဟုအကြံရှိတော်မူ၏။ထာဝရအရှင်ဘုရားသခင်သည် မြေတိရစ္ဆာန်တို့နှင့်မိုဃ်းကောင်းကင်ငှက်အပေါင်းတို့ကို မြေဖြင့်ဖန်ဆင်းတော်မူပြီးလျှင်၊လူသည်အဘယ်သို့ခေါ်ဝေါ်သမုတ်မည်ကိုသိခြင်းငှါလူရှိရာသို့ဆောင်ခဲ့တော်မူ၏။လူသည်လည်းအသက်ရှင်သောသတ္တဝါအပေါင်းတို့ကိုခေါ်ဝေါ်သမုတ်သည်အတိုင်း နာမည်အသီးသီးရှိကြ၏။ထိုသို့လူသည်သားယဉ်အပေါင်းတို့ကို၎င်း၊မိုဃ်းကောင်းကင်ငှက်အပေါင်းတို့ကို၎င်း၊သားရဲအပေါင်းတို့ကို၎င်း အမည်ပေး၍မှည့်လေ၏။သို့သော်လည်းလူနှင့်တော်သောအထောက်အမမပေါ်မရှိသေး။ထိုအခါထာဝရအရှင်ဘုရားသခင်သည် လူကို ကြီးသောအိပ်ခြင်းဖြင့်အိပ်စေတော်မူ၍၊ လူသည်အိပ်ပျော်စဉ်၊နံရိုးတချောင်းကိုဘုရားသခင်ထုတ်ပြီးလျှင်၊ထိုအရိုးအစားအသားကိုစေ့စပ်စေတော်မူ၏။ထာဝရအရှင်ဘုရားသခင်သည်လူထဲကထုတ်သောနံရိုးဖြင့်လူမိန်းမကိုဖန်ဆင်း၍လူရှိရာသို့ဆောင်ခဲ့တော်မူ၏။လူကလည်း၊ယခုဤသူသည်ငါ့အရိုးထဲကအရိုး၊ငါ့အသားထဲကအသားဖြစ်၏။လူထဲကထုတ်သောကြောင့်သူ့ကို လူမိန်းမဟု ခေါ်ဝေါ်အပ်သည်ဟု ဆိုလေ၏။ထိုအကြောင်းကြောင့်ယောက်ျားသည်ကိုယ်မိဘကိုစွန့်၍ကိုယ်ခင်ပွန်း၌မှီဝဲသဖြင့်၊ထိုသူတို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည်။ထိုသူလင်မယားနှစ်ဦးတို့သည် အဝတ်မဝတ်ဘဲနေ၍ရှက်ကြောက်ခြင်းနှင့်ကင်းလွတ်ကြ၏။ရှမဿဲခရစ်ဝင်။အခနျး1အခနျး1 အာဗြဟံနှင့်ဒါဝိဒ်တို့မှဆင်းသက်တော်မူသောယေရှုခရစ်၏ဆွေတော်စဉ်မျိုးတော်ဆက်စာရင်းဟူမူကား၊အာဗြဟံသားဣဇာက်၊ဣဇာက်သားယာကုပ်၊ယာကုပ်သားယုဒမှစ၍ညီနောင်တစု၊ယုဒသည်မိမိခင်ပွန်းတာမာတွင်မြင်သောသားဖာရက်နှင့်ဇာရ၊ဖာရက်သားဟေဇရုံ၊ဟေဇရုံသားအာရံ၊အာရံသားအမိနဒ ab ၊အမိနဒ ab သားနာရှုန် နာရှုန်သားဆာလမုန်ဆာလမုန်သည်မိမိခင်မွန်းရာခတ်တွင် မြင်သောသားဘောဇဘောဇသည်မိမိခင်မွန်းယူတာတွင် မြင်သောသားအောဘက်အောဘက်သားယေရှဲယေရှဲသားဒါဝိဒ်မင်းကြီးသည်အငယ်6မှ16ဒါဝိဒ်မင်းကြီးသည်ဥရိယ၏ခင်မွန်းဖြစ်ပူးသောမိမတွင်မြင်သောသားရှောလမုန်ရှောလမုန်သားယောဘောင်ယောဘောင်သားအပိယအပိယသားအာတ အာတသားယောရှဖတ်ယောရှဖတ်သားယဟောယံယဟောယံသားဩဇိဩဇိသားယောတန်ယောတန်သားအာခတ်အာခတ်သားဟေဇကိဟေဇကိသားမနာရှေမနာရှေသားအာမုံအာမုံသားယောရှိယောရှိသားယောယကိန်ယောယကိန်သည်ဘာဘူးလုံမြို့သို့နေရာပြောင်းကန်ဤတွင် မြင်သောသားယေခေါနီမှဆ၍ညီနောင်တစုတည် ဗာဗုလုန်မြို့သို့နေရာပြောင်းသည်နောက်၊ယေခေါနိသားရှာလသေလ၊ရှာလသေလသားဇေရုဗဗေလ၊ဇေရုဗဗေလသားအာပြုတ်၊အာပြုတ်သားဧလျာကိမ်၊ဧလျာကိမ်သားအာဇော်၊အာဇော်သားဇာဒုတ်၊ဇာဒုတ်သားအာခိမ်၊အာခိမ်သားဧလုတ်၊ဧလုတ်သားဧလာဇာ၊ဧလာဇာသားမဿန်၊မဿန်သားယာကုပ် ယာကုပ်မြင်သောသားကားမာရိ၏ခင်ပွန်းယောသပ်တည်း။ထိုမာရိသည်ခရစ်ဟုခေါ်ဝေါ်သမုတ်သောယေရှု၏မယ်တော်ဖြစ်၏။17ဤသို့လျှင်မျိုးစဉ်နွယ်ဆက်ပေါင်းကား၊အာဗြဟံမှသည်ဒါဝိဒ်တိုင်အောင်တဆယ်လေးဆက်၊ဒါဝိဒ်မှသည်ဗာဗုလုန်မြို့သို့နေရာပြောင်းသည်တိုင်အောင်တဆယ်လေးဆက်၊ဗာဗုလုန်မြို့သို့ ပြောင်းပြီးမှသည်ခရစ်တော်တိုင်အောင်တဆက်လေးဆက်ဖြစ်သည်။ယေရှုသည်ဘွားမြင်ခြင်းကိုခံတော်မူသောအကြောင်းအရာဟူမူကား၊မယ်တော်မာရိသည်ယောသပ်နှင့်ထိမ်းမြားဆောင်နှင်း၍မရှက်တင်မှီတွင်၊သန့်ရှင်းသောဝိညာဉ်တော်ကြောင့်ပဋိသန္ဓေစွဲနေ၏။သူ၏ခင်ပွန်းယောသပ်သည် သူတော်ကောင်းဖြစ်၍မာရိအသရေကိုမပျက်စေချင်သောကြောင့်တိတ်ဆိတ်စွာစွန့်ပယ်မည်ဟုအကြံရှိ၏ ထိုသို့ကြံစည်၍နေစဉ်တွင်အိပ်မက်ကိုမြင်ရသည်မှာ၊ထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍၊ဒါဝိဒ်အမျိုးယောသပ်၊သင်၏ခင်ပွန်းမာရိကိုထိန်းသိမ်းရမည်အခွင့်ကိုမစိုးရိမ်နှင့်။ဤပဋိသန္ဓေသည်သန့်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏။သားယောက်ျားကိုဘွားမြင်လိမ့်မည်။ထိုသားသည်မိမိလူတို့ကိုအပြစ်မှကယ်ချွတ်မည်သူ ဖြစ်သောကြောင့်၊ယေရှုဟူသောအမည်ဖြင့်မှည့်ရမည်ဟု ကောင်းကင်တမန်ဆို၏။ အငယ်22မှ25ထိုအကြောင်းအရာမူကားသာဝရဘုရားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမိအကြောင်းသည်ဗျာဒိတ်တော်အချက်ဟုမူကားကြည့်ရှုလော့သူတို့သမီးကညာသည်ပရိဒရေဆွဲယူ၍တားယောက်ျားကိုဖွားမြင်လက်တံထိုသားကိုအေမာနွေလအမည်ဖြင့်မေ့ရကြလက်တံဟုလာသည်အေမာနွေလအ내ကငါတို့နှင့်အတူရှိတော်မူသောဘုရားသခင်ဟုဆိုလိုသည် ယောသပ်သည်အိပ်ပျော်ရာမှနိုးလျှင်၊ထာဝရဘုရား၏ကောင်းကင်တမန်မှာထားသည်အတိုင်းပြု၍မိမိခင်ပွန်းကိုထိန်းသိမ်းလေ၏။သို့သော်လည်းသားဦးကိုမဘွားမှီတိုင်အောင်သံဝါသမပြုဘဲနေ၏။ထိုသားကိုလည်းယေရှုဟူသောအမည်ဖြင့်မှည့်လေ၏။ရှမဿဲခရစ်ယာန်အခနျး2ယုဒပြည်ဗက်လင်မြို့၌ဟေရုဒ်မင်းကြီးလက်ထက်၊ယေရှုသည်ဘွားမြင်ခြင်းကိုခံတော်မူပြီးမှ မာကုပညာရှိတို့သည်အရှေ့ပြည်ကယေရုရှလင်မြို့သို့ရောက်လာကြလျှင်၊ယခုဘွားမြင်သောယုဒရှင်ဘုရင်သည်အဘယ်မှာရှိတော်မူသနည်း။အရှေ့ပြည်၌သူ၏ကြယ်ကိုငါတို့မြင်ရသည်ဖြစ်၍ဖူးတွေ့ပူဇော်ခြင်းငှါရောက်လာပြီဟုမေးမြန်းပြောဆိုကြ၏။ထိုစကားကိုကြားလျှင်၊ဟေရုဒ်မင်းကြီးသည်ယေရုရှလင်မြို့သူမြို့သားအပေါင်းတို့နှင့်တကွစိတ်ပူပန်ခြင်းသို့ရောက်သဖြင့်၊ယဇ်ပုရောဟိတ်အကြီးတို့နှင့် လူတို့တွင်ကျမ်းပြုစရာရှိသမျှတို့ကို စုဝေးစေ၍ခရစ်တော်ကိုအဘယ်အရပ်မှာဘွားမြင်လိမ့်မည်နည်းဟု မေးမြန်းတော်မူ၏။ထိုဆရာတို့ကလည်း၊ပရောဖက်တဦးရေးထားသောအချက်ဟူမူကား၊အိုယုဒပြည်ဗက်လင်မြို့၊အစိုးရသောယုဒမြို့တို့တွင်သင်သည်မြို့ငယ်မြို့ယုတ်မဟုတ်။အကြောင်းမူကား၊ငါ၏လူစုဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်သင်၏အထဲမှာပေါ်ထွန်းလတံ့ဟုကျမ်းလာရှိပါ၏။ထိုကြောင့် ယုဒပြည်ဗက်လင်မြို့၌ခရစ်တော်ကိုဘွားမြင်ရပါမည်ဟုမင်းကြီးအားပြန်ကြားလျှောက်ထားကြ၏။ထိုအခါဟေရုဒ်မင်းကြီးသည် မာကုပညာရှိတို့ကို မထင်မရှားခေါ်၍ကျယ်ပေါ်ထွန်းသောအချိန်ကာလကိုစေ့စေ့မေးမြန်းပြီးမှ၊သင်တို့သွား၍ထိုသူငယ်ကိုကြိုးစားရှာကြပါ။တွေ့လျှင်ငါ့ထံသို့ပြန်လာ၍၊ငါလည်းထိုသူငယ်ကိုဖူးတွေ့ပူဇော်ရအောင် ကြားပြောကြပါဟုမှာထားတော်မူလျက်ဗက်လင်မြို့သို့စေလွတ်လေ၏ထိုသူတို့သည်မင်းကြီးစကားကိုနာခံပြီးလျှင်ထွက်သွားကြ၍အရှိပြည်၌မြင်ရသောကျယ်သည်သူတို့ရှေ့ကတော်သည်ဖြင့်သူငယ်တော်ရှိရာအရပ်ပေါ်သို့ရောက်၍တည်လျက်နေ၏ထိုကျယ်ကိုမြင်ပြန်သောအခါအလွန်ဝမ်းမြောက်ဝမ်းသာခြင်းရှိ၍အိမ်သို့ဝင်လေသောမေတော်မာရိနှင့်တကွသူငယ်တော်ကိုတွေ့မြင်လျင်ပြတ်ဝကိုးကွယ်၍ မိမိတို့ဘဏ္ဍာဥစ္စာတို့ကို ဖွင့်ပြီးမှ၊လောဗန်နှင့်မုရန်တည်းဟူသောနံ့သာမျိုးကို၎င်း၊ရွှေကို၎င်းဆက်ကပ်ပူဇော်ကြ၏။နောက်မှဟေရုဒ်မင်းကြီးထံသို့ မပြန်ရမည်အကြောင်းအိပ်မက်တွင်ဗျာဒိတ်တော်ကိုရ၍မိမိတို့ပြည်သို့ အခြားသောလမ်းဖြင့်ပြန်သွားကြ၏။ထိုသူတို့သွားကြသည်နောက်၊ယောသပ်သည်အိပ်မက်ကို မြင်သည်မှာ ထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍တင်ထလော့မေတော်နှင့် သူငယ်တော်ကို ဆောင်ယူပြီးလျင်အဲဂုတုပြည်သို့ပြေး၍တဖန်ငါပြောဆိုသည့်တိုင်အောင် ထိုပြည်၌နေလော့ဟေရုမင်းကြီးသည်သူငယ်တော်ကိုတန်အံ့သောငါရှာလိမ့်မည်ဟုဆိုလေ၏ထိုအခါယောသတိထ၍မေတော်နှင့် သူငယ်တော်ကိုညအချိန်၌ဆောင်ယူပြီးလျင်အဲဂုတုပြည်သို့ထွက်သွား၍ ဟေရုမင်းကြီးအနေဆရောက်သည့်တိုင်အောင် ထိုပြည်၌နေလေ၏။ဤအကြောင်းအရာကငါသားကိုအဲဂရုပြည်မှငါခေါ်ခဲ့ပြီဟုသာဝရဘုရားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမိအကြောင်းဒီအငယ်16မှ18ထိုအခါဟေရုမင်းကြီးသည် မာကုပညာရှိတို့လှည့်ပြားသည်ကိုသိလျင်ပြင်းစွာ အမျက်ထွက်၍လူကိုစေလွတ်သည်ဖြင့် မာကုပညာရှိတို့၌စေ့စေ့မေးမြန်းပြီးသောကြယ်၏အချိန်ကာလကိုထောက်၍၊ဗက်လင်မြို့မှစသောကျေးလက်ရှိသမျှတို့၌နှစ်နှစ်အရွယ်မှစ၍ထိုအရွယ်အောက်ယုတ်သောသူငယ်ယောက်ျားအပေါင်းတို့ကိုသတ်စေ၏။ပရောဖက်ယေရမိဟောဘူးသည်ကား၊ရာမအရပ်၌သည်းစွာသောညည်းတွားငိုကြွေးမြည်တမ်းခြင်းအသံကိုကြားရ၍၊ရာခေလသည်မိမိသားတို့မရှိသောကြောင့် ငို၍စိတ်မပြေနိုင်ဟုသောစကားသည် ထိုအခါ၌အမှန်ကျသတည်း။၁၉မှ၂၃ဟေရုဒ်မင်းကြီးအနိစ္စရောက်သည်နောက်၊ယောသပ်သည်အဲဂုတ္တုပြည်၌အိပ်မက်ကို မြင်ပြန်သည်မှာ၊ထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍သင်ထလော့။မယ်တော်နှင့် သူငယ်တော်ကို ဆောင်ယူပြီးလျှင်၊ဣသရေလတိုင်းသို့သွားလော့။သူငယ်တော်ကိုသတ်အံ့သောငှါရှာသောသူတို့သည်သေကြပြီဟုဆိုလေ၏ ထိုအခါယောသပ်သည်ထ၍မယ်တော်နှင့်သူငယ်တော်ကို ဆောင်ယူပြီးလျှင်၊ဣသရေလတိုင်းသို့သွား၍ရောက်သည်ရှိသော်၊ဟေရုဒ်မင်းကြီး၏အရာ၌သားတော်အာခေလသည်ယုဒပြည်တွင် မင်းပြုကြောင်းကိုကြားရလျှင်၊ထိုပြည်သို့မသွားဝံ့၍အိပ်မက်၌ဗျာဒိတ်တော်ကိုရပြန်ပြီးမှ၊ဂါလိလဲပြည်သို့သွား၍ခရစ်တော်ကို နာဇရက်လူဟု ခေါ်ဝေါ်ကြလတံ့ဟူသောပရောဖက်တို့၏ နှုတ်ထွက်နှင့်အညီ၊နာဇရက်အမည်ရှိသော မြို့သို့ ရောက်၍အမြဲနေလေ၏။မတရားသောသူတို့၏တိုက်တွန်းခြင်းသို့မလိုက်၊လူဆိုးတို့၏လမ်းတွင်မရပ်မနေ၊မထီမဲ့မြင်ပြုသောသူတို့၏အစည်းအဝေး၌မထိုင်၊ထာဝရဘုရား၏တရားတော်၌မွေ့လျော်၍၊တရားတော်ကိုနေ့ညဉ့်မပြတ်ဆင်ခြင်အောက်မေ့သောသူသည် မင်္ဂလာရှိ၏။ အကြောင်းမူကား၊ထိုသူသည်မြစ်နားမှာစိုက်လျက်၊မိမိအချိန်တန်မှအသီးကိုသီး၍အရွက်မညှိုးနွမ်းတတ်သောအပင်နှင့်တူ၏။ပြုလေသမျှတို့၌အောင်လိမ့်သတည်း။မတရားသောသူတို့မူကား၊ထိုကဲ့သို့မဟုတ်။လေတိုက်၍လွင့်သောဖွဲနှင့်တူကြ၏။ထိုကြောင့်၊တရားဆုံးဖြတ်တော်မူရာကာလ၌မတရားသောသူတို့သည် မတည်မနေရကြ။ဖြောင့်မတ်သောသူတို့၏အပေါင်းအသင်းထဲသို့လူဆိုးတို့သည်မဝင်ရကြ။အကြောင်းမူကား ဖြောင့်မတ်သောသူတို့၏လမ်းကိုထာဝရဘုရားသိကျွမ်းတော်မူ၏။မတရားသောသူတို့၏လမ်းသည် ဆုံးရှုံးခြင်းသို့ ရောက်ရလိမ့်သတည်း။သုတ္တန်ကျမ်း။အခနျး1ပညာတရား၊နည်းဥပဒေသတရားကိုသိ၍ဥာဏ်နှင့်ယှဉ်သောစကားကို နားလည်မည်အကြောင်း၊ပညာသွန်သင်ခြင်း၊ဖြောင့်မတ်စွာကျင့်ခြင်း၊တရားသဖြင့်စီရင်ခြင်း လျစ်လျူစွာဆုံးဖြတ်ခြင်းအမှုအရာ၌လေ့ကျက်မည်အကြောင်း၊မိုက်သောသူသည် လိမ္မာ၍၊လူပျိုသည်ပညာသတိနှင့် ပြည့်စုံမည်အကြောင်း၊ဒါဝိဒ်၏သားတော်ဖြစ်သောဣသရေလရှင်ဘုရင်ရှောလမုန်စီရင်သောသုတ္တံစကားဟူမူကား၊ပညာရှိသောသူသည် နားထောင်သဖြင့်၊ပညာအတတ်တိုးပွားရလိမ့်မည်။ဥာဏ်ကောင်းသောသူသည်သုတ္တံစကားအနက်အဓိပ္ပါယ်ကို၎င်း၊ပညာရှိဟောပြော၍ နက်နဲသောစကားတို့ကို၎င်း၊နားလည်သောနိဿရည်းဆရာအဖြစ်သို့ရောက်ရလိမ့်မည်။7ထာဝရဘုရားကို ကြောက်ရွံ့သောသဘောသည်ပညာ၏အချုပ်အခြာဖြစ်၏။လူမိုက်တို့သည်ပညာနှင့် ဥပဒေသကိုမထီမဲ့မြင်ပြုတတ်ကြ၏။8ငါ့သား၊အဘ၏နည်းဥပဒေသကို နားထောင်လော့။အမိ၏တရားကိုလည်းမပယ်နှင့် ထိုနည်းဥပဒေသတရားတို့သည်သင်၏ခေါင်း၌တင့်တယ်သောဦးရစ်၊သင်၏လည်ပင်း၌ပတ်ရစ်သောလည်ဆွဲဖြစ်ကြလိမ့်မည်။10ငါ့သား၊လူဆိုးတို့သည်သင့်ကိုသွေးဆောင်လျှင်ဝန်မခံနှင့်။သူတို့က၊ငါတို့နှင့်အတူလိုက်တော့။သူ့အသက်ကိုသတ်အံ့သောငှါစောင့်ကြစို့။အချည်းနှီးအပြစ်လွတ်သောသူတို့ကိုချောင်းမြောင်းကြစို့။11သင်္ချိုင်းတွင်းသို့ဆင်းသောသူတို့ကဲ့သို့တကိုယ်လုံးပါလျက် အသက်ရှင်လျက်ရှိသော ထိုသူတို့ကိုမရဏနိုင်ငံမျိုသကဲ့သို့မျိုကြစို့။အဘိုးထိုက်သောဘဏ္ဍာအမျိုးမျိုးကို တွေ့၍လုယူသောဥစ္စာနှင့်ငါတို့အိမ်ကိုပြည့်စေကြမည်။ငါတို့နှင့်ပေါင်းဘော်တော့။ရသောဥစ္စာကိုအညီအမျှပိုင်ကြစို့ဟုဆိုသော်လည်း၊ငါ့သား၊သူတို့နှင့်အတူ မလိုက်နှင့်။သူတို့သွားသောလမ်းကိုရှောင်လော့။အကြောင်းမူကား၊သူတို့ခြေသည် ဒုစရိုက်ပြုရာသို့ ပြေး၍လူအသက်ကိုသတ်ခြင်းငှါလျင်မြန်၏။အကယ်စင်စစ်ငှက်မျက်မှောက်၌ပိုက်ကွန်ကိုဖြန့်ထားလျှင်အကြံမမြောက်ရာ။လူဆိုးတို့သည်ကိုယ်အသွေးကိုသွန်အံ့သောငှါစောင့်၍ကိုယ်အသက်ကိုသတ်အံ့သောငှါချောင်းမြောင်းတတ်ကြ၏။မတရားသောစီးပွါးကိုရှာသော သူအပေါင်းတို့သည်ထိုသို့သော အကျိုးကိုခံရ၍၊ထိုစီးပွါးသည် မိမိအရှင်၏အသက်ကိုသတ်တတ်၏အငယ်20မှ23ပညာသည်ပြင်မာကြွေးကြော်၍လန်ခီတို့၌မိမိစကားတန်ကိုလွှင့်တတ်၏လူစည်းဝေးရာအူး၌၎င်း မြို့တကားဝတ်တို့၌၎င်းမြို့ထဲ၌၎င်းခေါ်၍မွဲ့ဆိုသောစကားဟုမူကားအိုလူမိုက်တို့တင်တို့သည်မိုက်သောအကျင့်ကိုနှစ်သက်လျက်ကဲ့ရဲ့သောသူတို့သည်ကဲ့ရဲ့ခြင်း၌မှု့လျော်လျက် မိုက်မဲသောသူတို့သည်ပညာအတတ်ကိုမုန်းလျက်၊အဘယ်မျှကာလပတ်လုံးနေကြလိမ့်မည်နည်း။ငါဆုံးမသောစကားကို နားထောင်၍ပြောင်းလဲကြလော့။ငါ့ဝိညာဉ်ကိုသင်တို့အပေါ်သို့ငါသွန်းလောင်း၍၊ငါ့စကား၏အနက်အဓိပ္ပါယ်ကိုနားလည်စေမည်။ငါသည်ခေါ်၍သင်တို့သည်ငြင်းပယ်သောကြောင့်၎င်း၊ငါ့လက်ကိုဆန့်၍ အဘယ်သူမျှမမှတ်သောကြောင့်၎င်း၊ငါသတိပေးခြင်းရှိသမျှကိုသင်တို့သည်ပယ်၍ငါဆုံးမသောစကားတခွန်းကိုမျှနားမခံဘဲနေသောကြောင့်၎င်း၊သင်တို့သည်ဘေးဥပဒ်နှင့်တွေ့ကြုံသောအခါငါရယ်မည်။ကြောက်မက်ဘွယ်သောအမှုအရာရောက်သောအခါငါပြက်ယယ်ပြုမည်။သင်တို့ကြောက်မက်ဘွယ်သောအမှုသည်သုတ်သင်ပယ်ရှင်းခြင်းအမှုကဲ့သို့၎င်း၊သင်တို့ပျက်စီးခြင်းအမှုသည် လေပြင်းမုန်တိုင်းကဲ့သို့၎င်းရောက်လာ၍သင်တို့သည်ဆင်းရဲခြင်း၊ပူပန်ခြင်းနှင့် တွေ့ကြုံသောအခါ၊ထိုအမှုရောက်သောသူတို့သည်ငါ့ကိုခေါ်သော်လည်းငါမထူ၊ငါ့ကိုကြိုးစား၍ရှာသော်လည်းမတွေ့ရကြ။အကြောင်းမူကား၊သူတို့သည်ပညာအတတ်ကို မုန်းကြ၏။ထာဝရဘုရားကိုကြောက်ရွံ့သောသဘောကိုအလိုမရှိကြ ငါသတိပေးခြင်းကိုအလျှင်းနားမခံကြ။ငါဆုံးမခြင်းရှိသမျှကိုမထီမဲ့မြင်ပြုကြ၏။ထိုကြောင့်သူတို့သည်ကိုယ်ကျင့်ခြင်း၏အကျိုးအပြစ်ကိုစား၍ကိုယ်ကြံသောအကြံတို့နှင့်ဝကြလိမ့်မည်။ဥာဏ်တိမ်သောသူတို့သည်လမ်းလွဲသဖြင့်အသက်ဆုံးတတ်ကြ၏။မိုက်သောသူတို့သည်သတိလစ်သောအားဖြင့်ပျက်စီးခြင်းသို့ရောက်တတ်ကြ၏။ငါ့စကားကိုနားထောင်သောသူမူကား၊လုံခြုံစွာနေ၍ ဘေးကိုမကြောက်ဘဲငြိမ်ဝပ်လိမ့်မည်